အခန်းကြီး7နှင့်အငယ်1မှ30ယောဘပြန်၍မွဲဆိုသည်ကတင်တို့သာလင်လူဖြစ်၏တင်တို့နှင့်အတူဉာဏ်ပညာတေလိမ့်မည်ဟုယုံမှားเสียမရှိရသို့တော်လေငါသည်တင်တို့ကဲ့သို့ဉာဏ်ရှိ၏တင်တို့ထက်ငါယုံညံ့သည်မဟုတ်ဤကဲ့သို့သောအရာများကိုအဘယ်သူသည် နားမလည်ဘဲနေသနည်းငါသည်ဘုရားသခင်ယေရှုတော်ကို ခံရအံ့သောငါ ဆုတောင်းပတနာပြုစဉ်တွင်အိမ်နီးချင်းပြည့်ရဲ့ပြုသည်ကိုခံရသောသူဖြစ်၏အပြစ်မရှိ ဖြောင့်မတ်သောသူသည် ပြည့်ရဲ့ပြုခြင်းကို ခံရပါသည်တကားချော်လဲလူသောသူကို ပြစ်လိုက်သောမိခွက်ကဲ့သို့ ကောင်းစားသောသူသည်မှတ်တတ်၏ဓမြလုသောသူတို့၏နေရာသည် ကောင်းစားတတ်၏ဘုရားသခင်အာနာတော်ကိုဆံသောသူတို့သည်လုံခြုံစွာနေ၍ဘုရားသခင်ပေးတော်မူသောစည်းစိမ်ကို ခံစားတတ်ကြ၏။သားမျိုးနှင့် မိုးကောင်းကင်ငှက်တို့ကို မေးမြန်းလော့။သူတို့သည်ဟောပြောတွင်တင်ကြလိမ့်မည်။မြေကြီးနှင့်ပင်လယ်ငါးတို့ကို မေးမြန်းလော့။သူတို့သည် ပြသ၍ဥပရိသပေးကြလိမ့်မည်။ဤအမှုတို့ကိုသာရဖျားစီရင်တော်မူကြောင်းကို ထိုတိရစ္ဆာန်တကောင်မြမတိပဲနေသလိုအသက်ရှင်သောတရားအပေါင်းတို့၏ဇီဝအသက်နှင့်လူတော်ဝါခတ်သိန်းတို့၏ထွက်သက်ဝင်တဲ့သည် ဘုရားသခင်လက်တော်၌ရှိ၏အငယ်7မှ25ကတွင်သည်အစာကိုမြည်ဆန်းတဲ့ကဲ့သို့နားသည်စကားကိုစုံစမ်းသည်မဟုတ်လော အသက်အရွယ်ကြီးသော သူတို့သည်ဉာဏ်ပညာနှင့် ပြည့်စုံကြ၏ဘုရားသခင်မူကားဉာဏ်တတ္တိအစွမ်းတတ္တိနှင့်ပြည့်စုံတော်မူ၏ပညာတတ္တိကို ပေးနိုင်သော အခွင့်ရှိတော်မူ၏ ဖြိုဖျက်တော်မူလျှင်အဘယ်သူမျှတည်ဆောက်ရသောအခွင့်မရှိလူကိုချုပ်ထားတော်မူလျှင်အဘယ်သူမျှလွတ်ရသောအခွင့်မရှိ ရေများကိုစီးတာပိတ်ပင်တော်မူလျှင်ခန်းချောက်ရ၏တဖန်လွတ်တော်မူ၍မြေကြီးကိုလွှမ်းမိုးကြ၏တကူတော်ညံတော်နှင့်ပြည့်စုံ၍မှားသောသူနှင့်မှားစေသောသူတို့ကို ပိုင်တော်မူ၏တိုင်ပင်မူမတ်တို့ကို ဖန်စီသိမ်းသွားတော်မူ၏တရားသူကြီးတို့ကိုယူသွစေတော်မူ၏ရှင်မြင်းတို့ကိုအယာမချ၍ခါချိုးနှင့်ခြိတော်မူ၏ယေဘရဟိတို့ကိုဖန်စီသိမ်းသွား၍သူရဲတို့ကိုလည်းရှုံးစေတော်မူ၏နှုတ်တတိရှိသောသူတို့ကို စကားအစေ၍အသက်ကြီးသောသူတို့မှပညာကိုနှုတ်တော်မူ၏မင်းသားတို့ကို အရှက်ခွဲ၍ အားကြီးသောသူတို့ကိုရှုံချတော်မူ၏။မှောင်မိုက်ထဲ၌နက်နဲသောအရာတို့ကိုထင်ရှားစေ၍တေခြင်းအရေးကို အလင်းတဲသို့ ထုတ်ဖော်တော်မူ၏။တိုင်းနိုင်ငံတို့ကိုချီးမြှောက်၍တပံဖြစ်စည်းတော်မူ၏။တိုင်းနိုင်ငံတို့ကိုကျဲစေခြင်းဟံ၎င်း၊ကျင်းစေခြင်းဟံ၎င်း ပြုတော်မူ၏။မြေသားတို့တွင်အကြီးလုသောသူတို့မှညံကိုနှုတ်၍ လမ်းမရှိသောတော၌လှဲ့လေစေတော်မူ၏သူတို့သည် အလင်းမရှိမှောင်မိုက်၌စမ်းသက်လျက်တွားရကြ၏ရှင်မူသောသူကဲ့သို့တင်းရင်လျက်တွားစေတော်မူ၏